သာသနာတော်နှစ်2565နှစ်ကောဇာတက္ကရာ1383ခုနှစ်ပြတုလဆန်း4ရက်2022ခုနှစ်ဇန်နဝါရီလ5ရက်ဗုဒ္ဓဟူးနေ့တွင်အွန်လိုင်းမှဟောကြားအပ်သောတရားဒေသနာတော်ဥပ္ပလဝဏထေရီမဤပါရမီဘွားနှင့် နောက်ဆုံးနေ့ရက်များအပိုင်း1ခေပန်ထေရီမကပညာအရာမဣတရေဘွေရတဲ့လက်ရတော်ရံဘိက္ခုနီဖြစ်တယ်ဥပ္ပလဝန္နာထေရီမကတကိုးရံမှာဣတရေဘွေတူးရတဲ့လက်ဝဲရံ အဂတဝိကအမျိုးသမီးဖြစ်တယ်အမျိုးသားတွေထဲမှာ ရှမောကလန်အရှင်မျိုး မျိုးသမီးတွေကဥပလဝနာထေရီမာတကိုးရမဣတရရတဲ့ထေရီမာပဲဖြစ်တယ်ပေါ့အဲ့ဒါနဲ့ပတ်သက်ပြီးသူ့ရဲ့ဘဝစကြောင်းကိုသူကိုယ်တိုင်ပြန်ပြောပြခဲ့တာတွေကိုအပဒါနပါဠိတော်မှာမှတ်တမ်းတင်ထားတဲ့အတိုင်း အပရဏပါဠိတော်မှာလာရှိတဲ့ခါရဘာဏအစဉ်တိုင်းပဲဟောကြားသွားပါမယ်သူရဲ့နောက်ဆုံးနေ့ရဲ့မြတ်မှာရသော်ဖျားစီလာရောက်ခွင့်ပန်ပြီးဖျားရဲ့ခွင့်ပြုခြင်းနဲ့တကူပြရိယာတွေပြခဲ့တဲ့အကြောင်းသူရဲ့လျှောက်ထားချက်တွေကို ခုလိုစတင်ခဲ့တာဖြစ်ပါတယ် ဘိက္ခုနီဥပလဝန္နာဣတိယပါရမိကတာဝနိတဝတ္ထုနောပါတိဣတံဝဆနမပြဝီတကိုးရမှာအထွတ်ထိပ်ရောက်ခဲ့တဲ့ဥပလဝန္နာမြည်ရတဲ့ဘိက္ခုနီမဟာမြတ်စွာဘုရားရဲ့ခြေတော်ဆုံးကြဘုံကို ရှ िख ိုးဥတိုက်ပြီးတော့ဒီစကားကိုလျှောက်ခဲ့ပါတယ်တဲ့ဒါဒီပါရံကို introduction လုပ်တဲ့အနေနဲ့ရေးထားတဲ့သဘောပဲသူလျှောက်ပုံကတော့နေတိန်နာသန္တိတန္တာရပတ္တဟံအစလံပဋ္ဌံပြောင်းလဲမှုကင်းတဲ့ နိဗ္ဗာန်အဆလပဒမွေးဖွားရခြင်းနဲ့တန်တရားကိုကြောလွားခဲ့ပြီးတည်ငြိမ်အေးချမ်းတဲ့နိဗ္ဗာန်ကို သူရောက်ခဲ့ပါပြီတဗ္ဗဒုက္ခမယခိနံအာရောစေမိမဟာမုနိဒုက္ခတွေကိုလည်းသူခုံဆုံးအောင်လုံနိုင်ခဲ့ပြီ ရှင်တော်မြတ်ဖရာအားလျောက်ကြပါရစေဆိုပြီးမြတ်စွာဘုရားထံနောက်ဆုံးနေ့မှာခွင့်ပန်တဲ့စကားမျိုးလာလျှောက်တာတန်တရားကိုလွန်မြောက်ခဲ့ပြီးလှုပ်ရှားမှုကင်းတဲ့နိဗ္ဗာန်ချမ်းသာကိုသူရရှိပြီးတဲ့နောက်ဆင်းရဲဒုက္ခတွေအဆုံးသတ်တယ်မြတ်စွာဘုရားသခင်ကိုရမြတ်ကိုယခုအခါလျှောက်ကြား ခွင့်ပါမရစေဆိုပြီးဒီစကားနဲ့စတင်ပြီးတော့ပရိသတ်တွေဘက်ကိုလည်းလှမ်းပြီးတော့ယာဝတ္တပရိသအဋ္ဌိပတ္တနာစိနသာသနေရသော်ဗျာရဲ့ဆုံးမသာသနာတော်ကိုကြီးညိုကြတဲ့ပရိသတ်အားလုံးကိုလည်းပဲယတာသမေပရာတော်အဋ္ဌိ ခမန္တုစိနတမ္မုခာမြတ်စွာဘုရားရဲ့ရှေ့တော်မှာပဲသူတောင်းပန်လိုက်ပါရစေတဲ့မြတ်စွာဘုရားကိုကြည်ညိုလေးစားကြတဲ့ပရိသတ်အားလုံးအကယ်၍များ သူ့မှာအပြစ်ရှိခဲ့တယ်ဆိုလို့ရှိရင်အားလုံးသိခံခွင့်လွှတ်ကြပါလို့ဒါနောက်ဆုံးနေ့မှာပြောတဲ့စကားမျိုးတွေပေါ့နော် တန်တာရိတန်တရန္တိယခလိတံမိသစေပဝေအာရောစေမိမဟာဝီရအပရာဒံခမတုတံဒါကမြတ်စွာဘုရားကိုလျှောက်ထားတာရှင်တော်မြတ်ဖုရားတန်တရားကျင်လည်စဉ်တုန်းကဘဝမှာသူ့ရဲ့ချွင်ရင်ကျက်အပြည့်အနာစာများ အကယ်၍ရှိခဲ့ပါလင်တဲ့ရှင်တော်မြတ်ဖျားအာခွင့်ပန်လျောက်ထားပါရစေအပရာဒံခမတုတံသူပြမှားခဲ့တဲ့အပြစ်ကိုခွင့်လွတ်သိခံပါလို့ရသဗျာကိုခုလိုတောင်းဆိုပြီးတော့လျောက်ကြားတဲ့အခါမှာရသဗျာက ပြီးတော့ဂေါရမီတုန်းကလိုပဲအမျိုးသမီးတွေရဲ့တရားဓုရမှုနဲ့ပတ်သက်ပြီးတော့တန်တရားရှိနေတဲ့ပုဂ္ဂိုလ်တွေတန်တရားကင်းသွားအောင်သူမှရှိတဲ့တကူအစွမ်းတကူတွေကိုပြပါလို့ခါတိုင်းချိန်မှာဆိုရင်မြတ်စွာဘုရားတကူမပြရဘူးလို့တားမြစ်ထား။နောက်ဆုံးချိန်မှာတော့အလုံးအတွက် တန်တရားကင်းရှင်းမှုအတွက်တကူပြဖို့မြတ်စွာဘုရားကိုယ်တိုင်တိုက်တွန်းလိုက်တာဝိနည်းသိက္ခာပုဒ်မှာဆိုလို့ရှိရင်မြတ်စွာဘုရားတကူမပြရဘူးပြရင်အဘသင်စေလို့အပြစ်ဖြစ်စေဝိနည်းမှာဒီလိုပြညတ်ထားရတာသို့တော့နောက်ဆုံးအချိန်မှာတော့အကျိုးရှိလို့ခွင့်ပြုခဲ့တယ် ဣဒိသာပိနိဒသေဟိမမန္တသနာကာရိကေစတတောပရိတာဣစ္ဆကင်ခံစိန္ဒာဟိယာစကကင်ခံစိန္ဒာဟိယဝတာသာသနာတော်ရဲ့ကျင့်စဉ်ကို သာသနာတော်ပြန်ပွားအောင်သာသနာကျိုးဆောင်ရွက်တော်မူတဲ့ဆောင်ရွက်ခဲ့တဲ့ဆောင်ရွက်တဲ့သမီးတော်ဥပလဝန္နာတဲ့အဋ္ဌင်စာပိနိဒတေဟိဒီနေ့မှာစွမ်းတကူပြလိုက်ပါအောင်စတတ်သောပရိသအစ္ဆကင်ခံစိဏဟိအဝတ္တအလုံးစုဝေးရောက်ရှိလာတဲ့ပရိသတ်တွေရဲ့တန်တရားကိုပျောက်ကင်းစေဖို့ရအတွက် အစွမ်းတကူကိုပြလိုက်ပါလို့အမျိုးသမီးတွေနဲ့ပတ်သက်ပြီးတော့အမျိုးသမီးတွေဟာဒီလိုစွမ်းတတ္တိရှိတာသိကြရလားလို့ဆိုရက်တန်တရားပွားနေတဲ့ပုဂ္ဂိုလ်တွေတန်တရားကင်းတော့အောင်ပြခိုင်းတာဖြစ်တယ်ထိတာတုံရှံမဟာဝီရ ပညာဝန္တသုတိန္ဒရပဟုံစဒုက္ကရံကမ္မံကတံမေတိဒုက္ကရံမြတ်စွာဘုရားတိုက်တွန်းတဲ့အခါကျတော့လျှောက်ထားပုံတွေကကြီးမြတ်သောလုံလရှိတော်မူတဲ့အိုရှင်တော်မြတ်ဖရာအသိပညာထက်မြက်တော်မူတဲ့အလင်းရောင်ကိုဆောင်းတော်မူတဲ့ရှင်တော်မြတ်ဖရာ တပည့်တော်မဟာအရှင်ဘုရားရဲ့သမီးဖြစ်ပါတယ်ထိတာတုံရှာရှင်ဘုရားရဲ့သမီးတော်ဖြစ်ပါတယ်ဘဟုဇဒုက္ကရံကမ္မကတမေအတိဒုက္ကရံခဲရင်တဲ့လုပ်ပေါင်းများစွာကိုလည်းပြုလုပ်ခဲ့ပါတယ်တဲ့အခုလိုခဲတဲ့အလုပ်ကိုလည်းပဲ အလွန်လုံးနိုင်ခဲ့တဲ့အလုပ်မျိုးကိုလည်းပဲသူလှုပ်လိုက်ပါတယ်လှုပ်ခဲ့ပါတယ်ပေါ့အဲ့လိုရှောက်ထားပြီးတဲ့အခါမှာဥပလတေဝမေဝနောနာမေနုပလနာမိကာ တာဝိကာတိမဟာဝီရပါတိဝန္တာမိစကုမာရသော်ဗျာကိုရှ िख ိုးတယ်ရှ िख ိုးတဲ့အခါမှာသူ့ရဲ့အမည်နာမလေးကိုထုတ်ဖော်ပြီးတော့ပြောတယ်ကြီးမြတ်သောလုံလရှိတော်မူတဲ့မျက်စိ၅ပါးရဲ့အရှင်ဖြစ်တော်မူတဲ့မြတ်စွာဘုရားတဲ့သူ့ရဲ့အသားရောင်ဟာ ကြာညူပန်းအဆင်းရှိတာဖြစ်လို့နာမည်ကလည်းပဲဥပ္ပလဝန္နာအမည်ရပါတယ်အမည်နဲ့လက်လျောက်အောင်နာမည်ကိုမှဲ့ထားတာဖြစ်တယ်ဥပ္ပလဆိုတာကြာညူဝန္နာဆိုတာအဆင်းကြာညူအဆင်းရှိတဲ့အမျိုးသမီးလို့ဒီလိုအဓိပ္ပာယ်ရတယ်ဒါကြောင့်မို့သူ့ရဲ့အသားရောင်က ကြာညိုအဆင်းရှိတာဖြစ်လို့အမည်နဲ့လိုက်ဖက်တဲ့ဥပလဝန္နာလို့ခေါ်ပါတယ်အရှင်ဘုရားရဲ့တပိတာဝိကာမဖြစ်လို့ရှင်ဘုရားရဲ့ခြေတော်ဆုံးကြဘုံကိုရှ िख ိုးဥတိုက်ပါတယ်လို့ယာဟုလောစဟံစေဝနေကဇာတိတတိဘဟု ဧကသမိန်တံဘဝေသာတသမာနသန္တမာနတာအတိတ်ဘဝတွေကိုပြန်ကြည့်လိုက်မယ်ဆိုလို့ရှင်ရသော်ဘုရားရဲ့သားတော်ရဟုတ်လာလေးရဲ့သူ့ရဲ့ဟာမောင်နှမအရင်တော်တော်ဘဝတွေတော်တော်များများမှာ အတူတကွဖြစ်ခဲ့ကြတယ်။တော့တန်တရားကျင့်လေတယ်ဆိုတာဒီလိုပဲကျင့်လေခဲ့ကြတာပေါ့နော်။ ယဟုလောစအဟင်စေဝနေကဇာတိတတေဘဟုဘဝရာပေါင်းများစွာရှင်ယဟုလာနဲ့သူနဲ့ဟာမောင်နှမအရင်နေဖြစ်ခဲ့ကြပါတယ်ဧကတမိသမ္ပဝေသတာတူရီတော်မိခင်ဝမ်းမှာအတူမွေးဖွားကြတဲ့မောင်နှမအရင်မှာတဲ့တမာနာသန္ဒမာနတာ သူတို့မောင်နှမနှစ်ယောက်ဟာစိတ်ဆန္ဒချင်းနဲ့တူညီခဲ့ကြပါတယ်အဲ့တော့950ဇတ်ဒီမှာကြည့်လို့ရှင်ရှင်ရဟုလနဲ့ဘဝပေါင်းမြောက်များစွာတွဲပြီးတော့ဖြစ်ခဲ့တဲ့အကြောင်းအရာတွေရှိတယ်ပေါ့နော်နေပတိဧကတောဟောတိဇာတိယပိစ္ဆဧကတောပိစိမေဘဝေတံပတ္တိဥဘောပိနာနာတံဘဝါ တန်တရားကျင်လေတုန်းကသူတို့ဟာအတူတကွဖြစ်ခဲ့ကြပြီးအခုနောက်ဆုံးဘဝရောက်တဲ့အခါကျတော့မှကွဲသွားကြတယ်ပေါ့ရာဟုလာကမြတ်စွာဘုရားရဲ့သားတော်လာဖြစ်ပြီးတော့သူကတော့ပြမနာမျိုးထဲမှာရောက်ရှိပြီးတော့သွားတယ် ထီဘွားမှာတော့သူတို့မောင်နှမနှစ်ယောက်ဟာတူနဲ့တူကွဲကွာသွားတယ်ဆိုတဲ့အကြောင်းကိုစัจကြောင်းလှန်ပြီးတော့သူကပြန်လျှောက်တာပုဒ္ဒောစရာဟုလောနာမထီတာဥပ္ပလသဟဝယာသို့တော်လေမြတ်စွာဘုရားရဲ့တပိသဝကအဖြစ်နဲ့ သားတော်ရာဟုလာရာဟုလာကသားတော်ဥပလဝနာဆိုတဲ့တပည့်တော်မကသမီးတော်လူဘဝမှာမောင်နှမမတော်တော်လည်းပဲသာသနာဝန်ထမ်းတဲ့အခါမှာမောင်နှမလာဖြစ်ပြန်ပါတယ်လို့ပတ္တဝီရမမဣဋ္ဌိပလန္တသေးမိတတ္ထုနော ရှင်တော်ဖရာ တိုက်တွန်းတဲ့အတိုင်းပဲရှင်ဖရာအာတပည့်တော်ရဲ့အစွမ်းတကူမျိုးစုံကို ပြပါမယ်လို့ရသော်ဖရာ တိုက်တွန်းတဲ့အရာသူကဖရာကိုအဲ့လိုလျှောက်တယ်လျှောက်ပြီးတော့သူတကူပြတာလေးကိုဘယ်လိုအစွမ်းတကူတွေပြတော့ဆိုမဟာသမုဒ္ဒေစတုရောပက္ခိပိ ဟထပါတိယံတေလံဟထကတင်စေဝ ခိတောကောမရကောယထာကလေးသူငယ်တယောက်ဟာလက်ထဲရောက်တဲ့စီခွက်ကိုမြောက်ပြသလိုပင်လေကြီးသမုဒ္ဒရာ၄ဆင်းကို သူ့လက်ထဲမှာထည့်ပြီးတော့ပြတယ်ဆွမ်းတကူတစ်ခု ဥပ္ပတိတ်တဝပထဝီပခိပိဟထပန္တိယလက်ထဲမှာကဘာမြေကြီးကိုမပြီးတော့ပြတယ်စိတ်တံပုံစာယထာနာမလုံစီကောမာရကောယူဝါမြက်ပင်တပင်ကိုနှုတ်လိုက်သလိုမြေကြီးကိုမယူပြီးတော့လက်ထဲမှာထည့်ပြတယ်တဲ့ စကဝါလတမံပါနေသာရိတဝနမတ္တကေဝတ္တပိတဝနဖုတိတံနာနာဝဏပုဏ္ဏပုဏ္ဏစကြောစကြောလာကြီးနဲ့လာတူတဲ့လက်ကိုခေါင်းမတင်ပြီးတော့ဖုံးထားလိုက်တယ်လို့ ဝတ္တပိတဝါဖုတိတံနာနာဝဏံပုဏ္ဏပုဏ္ဏမိုးတွေကိုကြီးကျယ်ရွာချစေပြီးတော့အမျိုးမျိုးဖုံဖုံတကောပြရိဟာကိုပြတယ်တဲ့ဘူမေဥဒုက္ခလံကတ္တဝါဒိညာကတ္တဝနတက္ခရံတိနေရုံမုတလံကတ္တဝမတ္တိကောမာရိကယထာအမျိုးသမီးငယ်တယောက်ဟာ ဆုံထဲထည့်ပြီးတော့စပားဖွတ်တယ်လို့ကဘာမြေကြီးကိုဆုံကျောက်စီခဲတွေကိုစပားအနေထားပြီးမြင့်မတောင်ကြီးကိုချပွေးလို့ကင်ပြီးတော့မောင်းထောင်းသလိုထောင်းပြခဲ့တယ်ဒါတော့အလွန်ကြီးမားတဲ့တကောပြရိဟာတွေကို ပြတဲ့အကြောင်းတွေကိုနာနာဝိကုပ္ပဏံကတ္တဝဓာတ္တဝလောကနာယကာ နာမကုတ္တံသသာဝိသာဝိတဝပါတိစက္ခဝန္ဒမိစက္ခုမသူဟာအစွမ်းတကူမျိုးမျိုးဖန်ဆင်းပြပြီးတော့ရသော်ဗျာရှေ့မှာဖန်ဆင်းပြပြီးတဲ့အခါသူ့ရဲ့အမည်နာမည်အနွယ်နာမည်တွေကိုလျှောက်ကြပြီးပါရိဝဏမိစက္ခုမမျက်စိ၅ပါးရှိတော်မူတဲ့မြတ်စွာဘုရား ရှင်ဘုရားရဲ့ခြေတော်ဆုံးကြပါရုံကိုရှိခိုးပါတယ်လို့ဣတိသုစဝတိဟောမိဒိဗ္ဗာယသောတတတုယအစွမ်းတကူတွေနဲ့ပတ်သက်ပြီးတော့သူဟာစွမ်းရည်တတိအပြည့်ရှိပါတယ်ဒိဗ္ဗသောတအပိညာဉ်နဲ့လည်းပဲဝေလနဲ့အတန်တိုးတိတ်တဲ့အတန်တွေကိုနားထောင်လို့ရပါတယ်စေတောပရိယညာဏတဝတိဟောမိမဟာမုနိ ရှင်တော်မြတ်ဖေဟာသူ့ရဲ့စေတောပရိယဉာဏ်နဲ့သူတော်ဘာတွေရဲ့စိတ်ကို သိနိုင်တဲ့စွမ်းရည်တတ္တိသူ့မှာရှိပါတယ်ပုဗ္ဗေနိဝတံသာနာမိဒေဝစက္ခုဝိသောဒိတံအတိတ်ဘဝတွေကိုလည်းသူသိနိုင်စွမ်းရှိပါတယ်နတ်မျက်စိနဲ့လည်းခြားကွယ်နေတဲ့အရာသိငယ်တဲ့အရာကိုကြည့်နိုင်တဲ့စွမ်းတတ္တိရှိပါတယ် သဗ္ဗတောပရိခိဏနတ္ထိတာနိဗုဏဘောသူ့ရင်ထဲမှာအာသဝတရားတွေလုံးဝကုန်သွားသည့်အတွက်ကြောင့်နောက်ဘဝဆိုတာမရှိတော့ပါဘူးတဲ့နောက်ထပ်ဘဝတစ်မျိုးဆိုတာမရှိတော့ပါဘူးအထဓမ္မနိရုဒ္ဓိတုပฏิပါနေတထေဝသယာနမေဝိမလံသုတ်တံတဘာဝေနမဟေတိနော မြတ်စွာဘုရားကိုရှ िख ိုးဝါချပြီးသူဟာနိရောဓိပဋိသမိအထပဋိသမိရာဓမ္မပဋိသမိရာနိရောဓိပဋိသမိရာပฏิပါဒပဋိသမိရာလို့စကလုံးရဲ့အနေအထားကိုသိခြင်းစကလုံးကိုသိခြင်းသို့မဟုတ်အကြောင်းကိုသိခြင်းအကျိုးကိုသိခြင်းဘာသာစကားနဲ့ပတ်သက်ပြီးသိခြင်းဉာဏ်ပညာနဲ့ပတ်သက်ပြီးတော့ မျိုးစုံခွဲခြားသိခြင်းဆိုတဲ့ဒီလိုထူးခြားတဲ့ပဋိသင်္ဗိဒညာနဲ့လည်းသူပြည့်စုံပါတယ်တော့နောက်ဆုံးချိန်မှာသူဘာတွေရတယ်ဆိုတာကိုမြတ်စွာဘုရားကိုရှောက်တဲ့သဘောပါเนาะအလုံးဖွင့်ဟပြီပုံမှန်အားဖြင့်တော့ကိုဘာရတယ်ဆိုတာကိုရဟန္တာပုဂ္ဂိုလ်တွေကပြောလို့မရှိကြဘူး သို့တော့နောက်ဆုံးအချိန်မှာကြတော့သူပါရတယ်ဆိုတာပြောသွားကြတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ပြောသွားတာနဲ့ပတ်သက်ပြီးတော့စိတ်ဝင်စားစရာလေးတစ်ခုရှိတယ်အဲ့နောက်ဆုံးအချိန်ပြောတဲ့ဟာလေးတွေကကိုကုံကိုထုတ်ဖော်ရမှာပညာရှိတွေကအမှန်တမ်း တွန့်ဆုတ်တယ်ပေါ့နော်အဲခုံဖော်ကျင်တာမဟုတ်ဘူးသူတို့ကအဲ့ဒါမှရှုပ်ဝက်ပြီးတော့နေလေးရှိကြတယ်အဲ့ဒီမှာရှင်ရှင်တော်တပါမထေကြီးတပါ သူဟာသူ့ရဲ့နောက်ဆုံးအချိန်ကို သူပြောရမှာရှက်တယ်သူဟာယဟန္တာမဖြစ်ဘူးအနာဂံပဲဖြစ်တယ်နောက်ဆုံးအချိန်လေးမှာသူဘာတရားဓုရတော့လို့တပည့်တွေကသိကျင်ကြတယ်အဲ့ဒါလို့သိကျင်တဲ့အခါမှာပြုစုတဲ့ပုဂ္ဂိုလ်တွေကမေးလေးရှိကြတယ်ရှင်ဘုရားတရားဓုရဘာတရားဓုရသွားလဲဆိုတာ ဟောနောက်ဆုံးချိန်မှာတော့ပြောခဲ့ကြတယ်ပေါ့ပြောလို့ရှိကြတယ်မဖြစ်မနေသူဘာတရားရရတယ်ဆိုတာပြောတယ်ဒီပြင်ချိန်မှာတော့သူတို့ရှုပ်ဝဲထားတယ်အဲ့တော့လောကမှာယဟန္တာဆိုတာလဲသိဖို့အမတမခက်ပါတယ်ဘာလို့လို့ဆိုအမူအရာကြည့်ပြီးတော့လဲသိလို့မရဘူးအတူနေတဲ့ပုံကိုလည်းသိလို့မရဘူးရှင်တွေကကိလေသာတွေကုန်ပြီးတော့စိတ်ပိုင်းဆိုင်ရာအစွမ်းတတ္တိတွေရရှိတာဟုတ် ရုပ်ကပြောင်းတာမှမဟုတ်တာအဲ့တော့အင်မတန်သိမ်မွေးလူညံ့တဲ့စိတ်နေသဘောထားတွေကိုသိဖို့ဆိုတော့ခက်တယ်အဲ့ဒီမထေကြီးရဲ့တပည့်တွေကမထေကြီးပြန်တော်မူခဏီဝိုင်းပြီးတော့မေးကြတယ်ရှင်ဘုရားဗာတရားသူရတော့ဆိုမထေကြီးကပြောမှရှက်တော့နောက်ဆုံးမှာတော့သူရတဲ့တရားသူလေးကိုသူပြောလိုက်တယ်ဘာတော့ဆိုတော့ နတ္ထိကိဉ္စီလို့ပြောလိုက်တယ်နတ္ထိကိဉ္စီလို့ပြောလိုက်တဲ့စကားဘာမှ မရှိဘူးဆိုတဲ့အဓိပ္ပာယ်ရောက်သွားတယ်နတ္ထိကိဉ္စီကိဉ္စီအနည်းငယ်လေးမြနတ္ထိ မရှိဘူးလို့ပြောလိုက်တယ်အမှားသူကဘာတရားတို့မှမရဘူးပြောတာမဟုတ်ဘူးနတ္ထိကိဉ္စီလို့ပြောတာဟာဒီအာကိဉ္စဉ္ညာယရဏဆံ အရုပဇာနဲ့အကိစ္စညာရဏဇာအာရမကလမယတိကြီးရတဲ့ဇာမျိုး သူရတာတပ္ပရကျင့်စဉ်အောင်မြင်ပြီးတော့အကိစ္စညာရဏဇာရတယ်လို့ပြောတာတပည့်တွေကမသိတော့ငိုကြတဲ့နတ္ထိကိစီ တို့ဆရာကြီးတော့ဘာမှမရှိဘူးဆိုပြီးတော့ငိုကြတကယ်ရတော့မဟုတ်ဘူးသူဟာတရားတို့ရသွားတာဖြစ်တယ် တမာရီကျင့်စဉ်အောင်မြင်စွာရတဲ့ဆန်တရားကို तू ပြောမှရှက်လို့မဖော်ပဲနဲ့အာယုန်အနေနဲ့ပြောလိုက်တာနတ္ထိကိဉ္စီ तू ရတဲ့ဆန်ရဲ့အာယုန်ကနတ္ထိကိဉ္စီအဲ့ဒီအချိန်မှာအာဂတနိသရဏဇံဆိုတဲ့ပထမဇံရဲ့အကျွင်းကြံလုံးဝမရှိဘူးဆိုတာကိုအာယုပြုပြီးတော့အာဂိဇညရဏဇံဆိုတာရတာအဲ့ဒါကိုရည်ရွယ်ပြီးတော့ပြောတာ အဲ့တော့တမ္မာပုဂ္ဂိုလ်တွေကမသိကြဘူးပေါ့နောက်တော့မှရသော်ဗျာမဟုတ်ဘူးသူဒီဇံကိုရသွားတယ်ဆိုတာကိုပြောလိုက်အဲ့တော့နောက်ဆုံးအချိန်လေးမှာတရားဥရမရမေးလေးရှိကြတာတော့သာသနာတော်နောက်ပိုင်းမှာထုံးစံလို့ရှေ့ပိုင်းကနေစပြီးတော့သာသနာတော်မှာဒါ နောက်ဆုံးချိန်မေကွန်ဖြစ်လို့မြတ်စွာဘုရားကိုယ်တိုင်ကလည်းနောက်ဆုံးနေ့ရက်တွေမှာတန်တရားကင်းစင်မှုအတွက်ဒီတကုပြတရားကိုပြစေတယ်ပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးနောက်ဥပ္ပလဝဏထေရီမကမြတ်စွာဘုရားကိုဆက်လျှောက်တယ် ပုရိမာဏံစိနေကဏ္ဍသင်္ကမန္တိနိဒတိတံအဓိကာရံဘဟုံမရှံတုံရတုံရှတ်ထာယမဟာမုနိရှေးဖရာရဲ့လက်ထက်မှာတဲ့အရှင်ဖရာနဲ့ဆုံတွေ့ဖို့အရှင်ဘုရားထံမှာအကျွတ်တရားရဖို့အရှင်ဘုရားရဲ့တပည့်အဖြစ်ကျွတ်တရားရဖို့ကုသိုလ်ကောင်းမှုတွေအများကြီးလုပ်ပြီးတော့ဆုတောင်းခဲ့ရပါတယ် ခဏိခေပုဂ္ဂိုလ်တွေလို့ပေါ့အရိပတယဘုရားကိုဖူးဖူးပြရစေဖူးရစေသာဆိုစုပန်ကြသလိုပဲသူကလည်းရှေးဘုရားတွေလက်ထက်တုန်းကအဲ့လိုစုပန်ခဲ့ပါတယ်တဲ့အရှင်ဘုရားဖူးခြင်းလို့ယမယပုရိတံကမ္မံကုသလံတရမေမှုနိတဝဋ္ဌာယမဟာဝီရပုံညာဥပစိတံမယအရှင်ဘုရားကိုယီမှန်းပြီးတော့ ပါရမီတရားတွေကုသိုလ်တွေကိုတပည့်တော်ဟာဆည်းပူးခဲ့ပါတယ်အလုံးဟာအရှင်ဘုရားဖူးဖို့ရာအတွက်တပည့်တော်ကုသိုလ်တရားတွေလုပ်ခဲ့တာဖြစ်ပါတယ်အပပထာနိဝိစစ်တဝါဝါရယန္တိအနာစရံတဝဋ္ဌာယမဟာဝီရစတ္တမေစီဝိတမုဒ္ဓမံမသိလို့ရတဲ့နေရာရလွဲပြီးတော့မကောင်းတဲ့အကျင့်ကို တားမြစ်လျက်တပည့်တော်ဟာအရှင်ဘုရားအတွက် အသက်ပေါင်းများစွာကိုစွန့်ခဲ့ဘူးပါတယ်တသကောတိသဟတာနိအထာသိမေအထာသိမမစီဝိတံပရိစ္ဆတာသမေမဟာဝီရတဝထာယမဟာမုနိကရေတသောအရှိဗျာကို ရှင်ဘုရားအတွက်တပည့်တော်အသက်ဆွမ်းခဲ့ပါဘဝပေါင်းကြရေ1000ဆွမ်းခဲ့ပါတယ်တဲ့ပရိသတ်တမေဟောမိတဝဋ္ဌာယမဟာမုနိရှင်ဘုရားအတွက်အသက်ကိုဆွမ်းခဲ့တာအဲ့ဒါလို့ဥပလဝဏထေရီမကမြတ်စွာဘုရားကိုရှောက်ပြီးတော့ရှောက်ကြတဲ့အခါမှာအလုံးလာရောက်ပြီးတော့ ဆွယုံမိကြတဲ့ပိဋကတ်တွေကထေရီမကိုထေရီမရဲ့စွမ်းတကူကို တွေ့မြင်ရတဲ့အခါမှာလူတွေကတန်တော်ဖြစ်ကြတယ်တတာတိဝိမိတာတဗ္ဗတိရတဝကတင်စရိအဝဆယေကထံအာတိအတုလိဋ္ဌိပရကမအခုလိုစွမ်းတကူနဲ့ပြည့်စုံတဲ့ ယန္တာထေရီမဖြစ်လာဖို့ရာနော်ဖြစ်လာဖို့ရာဘာတွေကိုစူးစမ်းအထုတ်ခဲ့ရသလဲဒါတွေကိုပြောပြပါအောင်လို့ဆိုပြီးတော့သူ့ရဲ့ပါရမီဘဝအကြောင်းကိုသိကျင်ကြလို့အံ့ဩကြတဲ့ပြိဿတွေကခေါင်းပေါ်လဲဥချီပြီးတော့တောင်းဆိုကြတယ်တဲ့အဲ့ဒါလို့တောင်းဆိုတဲ့အခါမှာ သူ့ရဲ့ပါရမီဘဝကိုဥပလဝနာထေရီမကယခုလိုပြောပြတာတတသဟတိတောကပ္ပိနာဂကေညာအဟံတတကပါတသိကာလတုန်းကသူဟာနာဂကေညာဖြစ်ခဲ့တယ်ဆိုတာနာဂကေညာဆိုတာမွေနဂါပေါ့ ပမာတွေကနှကားနဲ့မွေနဲ့တူတူမထားကြဘူးအဲ့တော့နှကားဆိုတာလည်းမမြင်ဘူးသလိုဖြစ်နေအိန္ဒိယနိုင်ငံကလူတွေကမွေဟောက်ကိုပဲနာဂလို့ခေါ်တာနော်မွေဟောက်ကြီးတွေကိုနာဂလို့ခေါ်တာအိန္ဒိယဇာကာတွေကြည်ဘူးကြပါလိမ့်မယ်နာဂီဆိုတဲ့ဇာကာမှာမွေဟောက်နဲ့ရိုက်ထားတာ သူကရှုပ်ပြောင်းရုံလွယ်လုံးနိုင်တယ်ရှုပ်ပြောင်းရုံလွယ်နိုင်တယ်လူဖြစ်လိုက်ငကားဖြစ်လိုက်အဲ့တော့သူတို့ကငကားဆိုတာဗမာပြည်ကတော့ငကားဆိုရင်အချွန်တဲ့နဲ့ဟာလိုက်ရှာတွေ့လည်းမတွေ့ဘူးတခါမှငကားဘယ်သူမှမြင်မှုကြောင်ဟိုတရုတ်ငကားကတော့မြင်မှုကြတာပေါ့နော်ပင်လေတွေကငကားလည်းမြင်မှုကြတယ်သို့တော်စားရပြည့်တဲ့ပါတဲ့ငကားငကားဆိုဘယ်ဟာမှမသိဘူး အိန္ဒိယလူတွေကနဂါးဆိုတာကောဘရာဆိုတဲ့ဒီမွေးဟောက်ကြီးတွေကိုပဲခေါ်တာဘာအချွန်တက်မှမပါဘူးအဲ့တော့ပကြီးဆရာကအချွန်တက်တက်လိုက်တဲ့သဘောရှိတယ်ဟုတ်တယ်လေဟင်းသာတော်မှာပကြီးဆရာရဲ့ကောင်းမှုနဲ့အချွန်တက်တက်ထားတဲ့အခါကျတော့ဟင်းသာရှာလို့မတွေ့ဘူးဖြစ်ဟင်းသာဆိုတာဝမ်းပဲပဲကောင်းကင်ပြန်တဲ့ဝမ်းပဲတွေကိုဟင်းသာလို့ခေါ်တာပဲ ဒါပေမဲ့လို့ဟင်းသာမမြင်ဘူးမမြင်ဘူးနဲ့ဖြစ်ကြသူရတတိဆိုတာပမာကနတ်ပမာပြေကနတ်မဟုတ်ဘူးအိန္ဒိယကနတ်တရတတိဆိုတဲ့မြစ်ကိုအကြောင်းပြုပြီးတော့ဖန်တီးထားတာမြစ်နဲ့မြင်းရည်နဲ့ဆိုတော့သူကဟင်းသာရုပ်ကိုစီးထားတာသူတို့ရုပ်စီးထားတဲ့ဟင်းသာကဝမ်းပဲ ဗမာပြည်ကဟင်းသာကတော့အချောနေတက်တွေနဲ့တွေ့ဘူးကြမှာမဟုတ်ဘူးအဲ့ဒီဟင်းသာမျိုးကတော့တကယ်အကောင်းရှင်တွေ့ရတာမဟုတ်ဘူးဘာလို့လို့ဆိုစိတ်ကူးနဲ့ထည့်ထားတာရှင်သေးပဲကြည့်ပေါ့ဖះရှိကရှင်သေးမြမပြည်ကငွေစက်ကူမှာရိုက်ထားတဲ့ရှင်သေးအဲ့ဒါတွေကပကြီးဆရာရေးထားတဲ့ရှင်သေး တကယ်ချင်းသေးအစ်စ်ကတော့ခနေ့လူတွေတွေ့ဘူးပါလိမ့်မယ်ချင်းသေးအထီးကလီဇံဖားပါနဲ့ချင်းသေးအမက လီဇံမပါဘူးအဲ့ဒီလီဇံဖားပါနဲ့ချင်းသေးကိုကေတရာဇာလို့ခေါ်တာပဲအဲ့တော့ဗမာပြည်တိရစ္ဆာန်တွေမှာလည်းရှိပါတယ်အချင်းသေးတွေချင်းသေးမမြင်ဘူးရင်သွားကြည့် အခုကတော့မမြင်ဘူးတော့လူမရှိတော့တော့ပါဘူးရှင်သေးတွေကအဲ့တော့ရှင်သေးဆိုတာအဲ့ဒါဒါပေမဲ့950ဇက်ထဲမှာရှင်သေးဟောက်လို့ရှိရင်နာကွဲတယ်ဆိုပြီးတော့ဆိုထားတာတွေရှိတယ်ခနေ့ရှင်သေးတွေဟောက်တယ်အဲ့ဒီတိရစ္ဆာန်တွေမှာရှင်သေးဟောက်လို့နာကွဲရင်အဲ့ဒီဝန်တန်းတွေနာကောင်းတော့မှာမဟုတ်တော့အဲ့ဒါလို့မဟုတ်နိုင်တော့ဘူးရှင်သေးတဲ့ ခြင်သေးတန်နဲ့ပြင်းတဲ့အတန်ကဘာလို့ဆိုဘုံခွဲတန်ကပိုပြင်းတယ်အမြောင်းနဲ့ပြစ်တဲ့အတန်ကပိုပြင်းတယ်ခြင်သေးတန်အဲ့လောက်မပြင်းဘူးတုံကြီးခောက်သလောက်အတန်ပဲရှိတယ်အဲ့တော့ဘာဖြစ်လို့နားကွဲတယ်လို့ခြင်သေးတန်ကြားပြီးတော့နားကွဲတယ်လို့ပြောတယ်လေတပ္ပတ္ထိကဇတ်မှာရှိတယ်အမှားတော့နားကွဲတာမဟုတ်ဘူးရှင်းတော့အချောက်လွန်ပြီးတော့ လျှော့ရသွားတာကိုပြောတာအဲ့လိုယူမှခနေဟာမှန်ကန်လိမ့်မယ်နှုတ်ဆိုတိရစ္ဆာန်ရုံတွေကရှင်သေးကြီးဟောက်တာကိုဘယ်သူမှနားမကွယ်ဘူးနားကွယ်သွားတာမရှိဘူးတကယ်အဲ့တော့တောထဲမှာဆိုလို့ရှင်ဒီကောင်ကြီးတဲ့ကြောက်ဆရာကောင်းတာကိုသူ့အတန်ကဟိန်ဟောင်းလိုက်လို့ရှင်ငကောမှာကြောက်ရတဲ့ထဲမှာအဲ့ဒီအတန်ကြီးကိုကြောက်လန့်သွားတာတဆေမြင်လို့ကြောက်သွားသလို ချင်းသေးတန်ကြားလို့ကြောက်သွားပြီးတော့လျှော့ရသွားတာတွေပဲဖြစ်နိုင်ပါတယ်အတန်ကပြင်းလို့နာကွဲတာတော့မဟုတ်ဘူးအဲ့ဒါဆိုလို့ရှိရင်လက်ခံနိုင်စရာအကြောင်းမရှိဘူးပေါ့ရှုပ်တိလည်းမရှိဘူးပေါ့နော်အဲ့တော့ဒီချင်းသေးဆိုတဲ့အကောင်အဲ့လိုဖြစ်တာလို့ပဲနာဂဆိုတာနဂါဆိုတာအချွန်တက်ကြီးနဲ့ တယ်တော့မဟုတ်ဘူးနောက်တစ်ခါမုစလိမ်နာအိုင်မာလှုပ်ထတာရှိတယ်လက်ကယုံဖျားဆိုပြီးတော့လှုပ်ကြတာရှိတယ်နော်အဲလက်ကယုံဖျားမှာထုထတဲ့ပုံတွေကစာနဲ့ပိနဲ့တော့မညီဘူးဘလို့မညီတာတော့ဆိုရင်ရသော်ဗျာကငကားအခွေပေါ်မှာတက်ထိုင်တယ် နှကားကပေါ်ပပြင်းကြီးအုပ်ထားတယ်နှကားကလှုပ်လိုက်ရင်ပြုတ်ကျသွားနိုင်တယ်လေနှကားကြီးကခွေထားတာအဲ့ဒီခွေပေါ်ဖျားတက်ထိုင်နေပါတက်ထိုင်ကြည့်ပါလားအဲ့ဒီနှကားကလှုပ်လိုက်ရင် ပြုတ်ကျသွားမှာပဲနော်တကယ်စားတဲ့ပါတာတော့အဲ့လိုမဟုတ်ဘူးအဲ့ဒီနေ့ကမိုးတွေရွာပြီးမိုးတွေဆိုးနေလို့မြတ်စွာဘုရားကိုမိုးစွန့်မှာဆိုလို့နဂါးကြီးက မြတ်စွာဘုရားထိုင်တာကသူ့ဘာသူချီးပင်အောက်မှာထိုင်နေတာထိုင်နေတဲ့ချီးပင် အောက်ကနေပြီးတော့သူ့ရဲ့ငကားဖွေငကားကိုကြီးကိုနန်းရန်တဖွဲလုံးလိုက်တာပတ်ပြီးတော့ခွေလိုက်တာဘုရားကမထိဘူးသူကငကားရဲ့ခန္ဓာကိုယ်ကြီးကနန်းရန်အပေါ်ကပပြင်းကြီးအုပ်လိုက်တဲ့အခါကျတော့အမိုး ဖះငကားခွေပေါ်တက်ထိုင်တာမဟုတ်ဘူးဒါလည်းဘုသူတ္တမှတ်เสียကောင်းတယ်ပေါ့နော်တခါအိန္ဒိယဘုရကရသွားတဲ့အခါမှာမုစလင်နာအိုင်ထဲမှာအိုင်ရဲ့အလဲကောင်းမှာသွားပြီးတော့လက်ကယုံဖះလှုပ်ထားတယ်တကယ်ကတော့မြတ်စွာဘုရားအိုင်ထဲမှာသတင်းသုံးတာမဟုတ်ဘူးချီးပင်အောက်မှာထိုင်နေတာမုစလင်နာမှာ အဲ့ဒီထိုင်နေတဲ့အချိန်မိုးတွေရွာတယ်မိုးတွေရွာတော့ဖះမိုးတွေကလည်းခုနှစ်ရက်ဆွေးနေတာဆိုတော့အဲ့ဒီရေအိုင်တွေကနှခါအဲ့တော့ကြီးပင်ကိုအကြောင်းပြုကြီးပင်ကိုပါဠိလိုမု슬လိန်နာလို့ခေါ်အဲ့ဒီကြီးပင်ဟိုအဲ့ဒီရေအိုင်နဲ့မှာငကားဆိုတာရေထဲနေတာတွေရှိတယ်။ရှေအိုင်နဲ့ကတက်လာပြီးတော့ ချီးပင်အောက်မှာထိုင်နေတဲ့မြတ်စွာဘုရားကို လေမတိုက်အောင်အဆောက်အဦပုံစံဒုက္ခနာကိုနဲ့ပတ်ပြီးတော့ခွေလိုက်ပြီးအပေါ်ကနေမိုးထားတာအဲ့ဒါသာလင်သဘာဝကြတယ်ပေါ့နော်အဲ့လိုဆိုတာနော်ဘာဖြစ်ဖြစ်သဘာဝဆိုတော့ကြတဲ့နာပေါ့နော်အဲ့တော့ငကားရဲ့ကိုလုံးကြီးပေါ်မှာဖះတက်ထိုင်နေဆိုရင် နဂါကပူတယ်ဆိုရင်ဘယ်လိုလုပ်မလို့ပူသွားမှာပဲเนาะအနဂါကလှုပ်လိုက်လို့သူညောင်းလို့လှုပ်လိုက်ရင်လေဖယားဟာပြုတ်ကျသွားနိုင်တယ်အဲ့ဒါလို့မဟုတ်ဘူးစားတဲ့ပေထဲမှာပါတာကရေထဲမှာလည်းမဟုတ်ဘူးတစ်ပင်အောင်မှာတီဟိုကထုတ်တဲ့ပုံနေကြတော့အချွန်တဲမပါဘူးမွေဟောက်ကြီးကမြတ်စွာဘုရားကို ပတ်ရံပြီးတော့အပေါ်ကမိုးမိုးထားတာမွေဟောက်ပဲဒီနားနိုင်ငံနေဘင်္ဂလားဒေ့ရှ်ပဲဖြစ်ဖြစ်အိန္ဒိယပဲဖြစ်ဖြစ်သီရိလင်္ကာပဲဖြစ်ဖြစ်အဲ့ဒီလူတွေကမွေဟောက်ကိုနာဂလို့ခေါ်ကြတာအဲ့တော့ပါဠိကလည်းနာဂဆိုတာနဂါပမာကနာဂကိုနဂါလို့ဖတ်လိုက်တာပဲဖြစ်သွားတယ် အဲ့တော့ချွန်တက်ကြီးနဲ့ရှားနေရင်တော့တွေ့မှာမဟုတ်ဘူးနော်ငကားမြင်ဘူးလားဆိုရင်တော့နေရွက်ကားတဲ့လူပဲမြင်ဘူးမှာပဲဟိုအကောင်တော့မြင်ဘူးမှာမဟုတ်ဘူးတကယ်ကတော့မွေဟောက်ကြီးတွေဆိုတာလူတိုင်းမြင်ဘူးတယ်ပေါ့အဲ့ဒီမွေဟောက်ကြီးတွေကိုခေါ်တယ်လို့ဒီလိုပဲယူသင့်တယ်ပေါ့နော်အဲ့ဒါနဲ့တစ်ဆက်တည်းပြောလိုက်မယ်ဆိုရင် ကလုံးကိုရှားကြအောင်မလားကလုံးကိုရှားမယ်ဆိုလို့ရှိရင် ကလုံးဟာမြန်မာပြည်မှာ ပုံထုတ်ထားတဲ့ခေါင်းပေါ်ကကလုံးယုံနဲ့လူပုံစံကြီးလားလို့ဆိုမဟုတ်ဘူးကလုံးဟာငှက်ပဲဘာနဲ့တူတုံးလို့ပြောမှဆိုရင် ခုခေတ်မှာ eagle ဆိုလင်းယုံလင်းယုံငှက်ကြီးတွေကိုကလုံးလို့ပြောတာယုံတဲ့လူကလည်းယုံမှာမဟုတ်မယုံတဲ့လူလည်းပြောတယ်အမေရိကနေတော့ ဒီကလုံးနဲ့ပတ်သက်ပြီးပြောတဲ့အခါဘိဓမသင်္นานလာတက်တဲ့ဒကာကြီးတယောက်ကအရှင်ဘုရားမဖြစ်နိုင်ပါဘူးဆိုပြီးတော့ကန့်ကွက်တယ်စာရဲပေထဲမှာသေချာကြည့်ရင်ဒီတိုင်းပဲလို့ဒိဗ္ဗာဓိစာဝိတုဒ္ဓစက္ခုဒိဗ္ဗာဓိစာဆိုတာနတ်ငှက်လို့ပြောခြင်းပြောအစွမ်းထက်တဲ့ငှက်တကောင်ဓိစာဆိုတာငှက်ပဲဘာလို့ငှက်ကိုဓိစာလို့ခေါ်တာတော့ဆိုဓိကနှစ်ခါ စားကမွေးတာကြည့်လေငှက်တွေဆိုတာနှစ်ခါမွေးတာဥအနေနဲ့တစ်ခါမွေးတယ်ဥကနေတစ်ခါပေါက်တယ်ဆိုတော့နှစ်ခါပေါက်ရတာသူတို့ဟာမိခင်ရဲ့ဝမ်းထဲကဥအနေနဲ့တစ်ခါထွက်လာတယ်တစ်ခါဥကခွဲပြီးတော့တစ်ခါထွက်ရတယ်နှစ်ခါထွက်ရတယ်သူတို့ဟာဒါကြောင့်မို့ဒွိစလို့ခေါ်တယ်ပါဠိစကားမှာဒွိစဆိုတာငှက်ကိုလည်းဟောတယ်လူတွေရဲ့သွားကိုလည်းပဲဒွိစလို့ခေါ်တယ်ဘာလို့လို့ဆိုရင် အထက်သွားအောက်သွားနှစ်နေရာပေါက်တာမို့တွေးစားတွေးနှစ်နေရာမှာစဖြစ်တယ်ဆိုတဲ့အထိပဲတခါငယ်သွားကြီးသွားလို့ရှိသေးတယ်တချို့ကျတော့သုံးကများဖြစ်သလားမသိဘူးအဖိုးကြီးဖြစ်မှသွားပေါက်တဲ့လူကရှိတတ်သေးတယ်နော်အဲ့တော့နှစ်ခါပေါက်တယ်ပေါ့ငယ်သွားကြီးသွားဆိုတာနဲ့ပြောမယ်ဆိုရင်နှစ်ခါပေါက်တယ်သို့မဟုတ်အထက်သွားအောက်သွားနှစ်ခါပေါက်တယ် နွားတွေကြတော့အထက်သွားမရှိဘူးအောက်သွားပဲရှိတယ်အပေါ်ကသဖုံးပဲပါတယ်မြင်းကြတော့အထက်သွားလည်းရှိတယ်အောက်သွားလည်းရှိတယ်အထက်အောက်နှစ်ခုရှိသတ္တဝါတွေပါမတူကြဘူးအဲ့ဒါကလေးတွေကမသိတဲ့အခါကျတော့နွားသွားကြည့်တဲ့အခါကျတော့ကလေးတယောက်က ပြောရတဲ့အဖေဖေနွားမှာထက်သွားတွေပျောက်ကုန်ပြီမရှိတော့ဘူးအောက်သွားပဲကြံတော့တယ်လို့ပြော ဒါတော့နွားကငိုတဲ့အောက်သွားပဲပေါက်တယ်အထက်သွားမပေါက်ဘူးဒါလည်းနွားတွေးတဲ့အခါလေးလာကြည့်ကြအောင်ပေါ့နော်သူဒေသနာဆိုအဲ့ဒါလို့အောက်သွားပဲရှိတယ်အဲ့တော့ငကားဆိုတာစဉ်းစားကြည့်ရမှာကောပရာတွေကိုခေါ်တာအဲ့တော့ဥပလဝဏထေရီကသူ့စာကြောင်းကိုပြောတဲ့အခါမှာ ကပါတသိန်းကာလတုန်းကသူကနာခကင်ညာနဂါသမီးပြုဖြစ်ခဲ့ပါတယ်လို့သူပြောတာဝိပလာနာမနာမေနကင်ညာယံသာဓုကင်ညာနံသာဓုတမတာအဲ့ဒီသူ့ကိုဝိပလာလို့ခေါ်တယ်နဂါသမီးတွေထဲမှာသူကအချောဆုံးလှဆုံးဆိုပြီးတော့ ဒီလိုခေါ်တယ်အဲ့တော့ဒီ950ဇတ်တွေထဲမှာလည်းပုရိတ္တဇတ်တို့ဘာတို့ငကားနဲ့ပတ်သက်တဲ့ဇာလန်တွေရှိတယ်လေငကားနဲ့ဇာလန်တွေရှိတယ်ပေါ့လူရောင်ဖန်ဆင်းလို့ရတဲ့တကိုးကြီးတဲ့ငကားတွေပေါ့သူတို့ဆိုလိုတာပေါ့လူရောင်ဖန်ဆင်းတာတော့အိန္ဒိယဇတ်ကားတွေရိုက်ပါအဲ့တိုင်းပဲအများတာလူဖြစ်လိုက်၊မွေဖြစ်လိုက်လူဖြစ်လိုက်၊မွေဖြစ်လိုက်နဲ့ရိုက်နေတာ ဒါသူတို့စီမှာသူတို့ယုံကြည်ချက်အတိုင်းပဲ950ဇတ်တိတော့အဲ့တိုင်းပဲဖြစ်နေတယ်မဟောရခမဟာနာကောမဟောရကောမဟာနာကောပတန်သောစိနသာတနေပရိမုဒ္ဒရံမဟာတေသံနိမတေတိသတဝကံအဲ့ဒီသူငကားဘွားတုန်းကသူတို့ရဲ့နှခမ်းမင်းကြီးကတဲ့ရသော်ဗျာကိုကြီးညိုတယ် ကြီးညိုတယ်ပထုဗုဒ္ဓရမြတ်စွာဘုရားတကူကြီးတဲ့ပထုဗုဒ္ဓရမြတ်စွာဘုရားကိုတဲ့တပိသာဝကတွေနဲ့တကွနှကားပြေကိုပင့်တယ်ယရဏမန္တပံယရဏမယံမန္တပံပန္လင်္ကံယရဏမယံရတနာဝလူကကိဏဥပဘောကယရဏမယံအဲ့ဒီမြတ်စွာဘုရားကိုပင့်တဲ့အခါမှာ ဖျားထိုင်မှုကယရဏမန္တကြီးယရဏနဲ့ပြီးတဲ့ဖျားထိုင်မှုပလင်လောက်တယ်ယရဏမန္တကြီးဆောက်တယ်ပလင်ကလည်းယရဏပလင်ကြီးနဲ့ယရဏသဲတွေတမိုးကြီးမလာတဲ့ရွှေငွေယရဏသဲတွေကိုဖြန့်ကျဲပြီးတော့ဒီသူတို့ငကားရဲ့အသုံးဆောင်မှန်သမျှတွေကလည်းအာလုံယရဏနဲ့လှုပ်ထတာလို့ဆို အဲ့တော့ငကတိုက်ငကတိုက်နဲ့ခေါ်ကြတာလည်းရှိတယ်ဝမိကတုတ်တံမဆိုလို့ရှိရင်တွင်တူကြတာဆရာတပည့်တူရင်ကနေပြီးတော့နောက်ဆုံးမှငကားတွေ့တယ်မြေကြီးတဲ့ဒီပမာပြေတောင်မှရစ်ဆုံစီမံကိန်းမှာကြားလိုက်သေးတယ်ဆက်ကြီးတွေနဲ့တူးတဲ့အခါကျတော့မွေကြီးတကောင်လေ မွေကြီးတကောင်တွေ့တယ်ဆိုတာချီကြီးပဲအမှန်ကြီးတဲ့မွေကြီးတကောင်တွေ့တယ်အဲ့ဒါမြေကြီးအောက်ထဲမှာသူတို့ရှိနေတတ်တယ်အဲ့ဝမိကသုံးပါဆိုလို့ရှင်တူးလိုက်တဲ့အခါဟုတ်အောက်ရောက်တော့ငကာကြီးတွေ့တယ်ငကာကြီးတွေ့တော့ဆရာကပြောတယ်အေးဆက်မတူနဲ့ဆက်မတူနဲ့လက်ဥချိလိုက်လက်ဥချိလိုက်ငကာကိုရှခိုးလိုက်လို့ပြော ဘာကြောင့်ရှ िख ိုးခိုင်းတာတော့ဆိုရင်နဂါးကပေးလို့ရှိရင်တသက်မကချမ်းသာတယ်တဲ့ဘာလို့လို့ဆိုသူကရှရဏာတွေစုထားတတ်တယ်သူနေတဲ့နေရာမှာတန်မိုးကြီးမားတဲ့ရွှေငွေရဏာတွေကိုသူကစုထားတတ်တယ်အဲ့ဒါကိုကြည့်ပြီးငကတိုက်လို့ပြောကြတာနော်ငကားတွေကယူထားတယ်နာခဝအပနာမတိရှေးတုန်းကယရဏပစ္စည်းတွေကို ဘန်နေပါတွေမှာအနန္တမဟုတ်ဘူးမြေကြီးထဲမှာမြုပ်တာအဲ့မြုပ်တဲ့အခါကျတော့ငကားတွေကရွှေ့သွားတတ်တယ်ရွှေ့ပြီးယူသွားတတ်တယ်လို့မြတ်စွာဘုရားဟောတာရှိတယ်နိတိကဏ္ဍတုတ်မှာနာဂဝါအပနာမင်းတီတယ်ငကားတွေကရွှေ့ပြောင်းပြီးတော့ယူသွားတတ်တယ်တဲ့ရွှေငွေတန်ဖိုးရှိတာတယ်ဒါကြောင့်မို့ငကတိုက်ဆိုတာကြတော့ရွှေငွေတွေဆင်သင့်ရှိတတ်တယ်ပေါ့နော်ယရဏပစ္စည်းတွေရှိတတ်တယ်လို့ဆိုတာ အဲဒီမှာလည်းပဲမဟောရကဆိုတဲ့ငဃမင်းကြီးကပရိမုဒ္ဒရာမြတ်စွာဘုရားကိုပင့်တယ်ယရဏမန္တကြီးဆောက်တယ်ယရဏပလင်ကြီးခင်းတယ်ယရဏရီကိုသဲလုပ်ပြီးတော့ဖြန့်ခင်းတယ်သူတို့အသုံးဆောင်နေအလုံးဟာလည်းယရဏနဲ့ပြုလုပ်ထားတာဖြစ်တယ်မဂ္ဂင်္စပတိယာဒေတိယရဏတ္တစပုတိတံပိစုကန္တဝါနတံဗုဒ္ဓံဝိသန္တောတုရိယေဟိတော ဖះပင့်တဲ့အခါဖះကြွလာတဲ့လမ်းကိုရှရဏတခွန်နေနဲ့တသာဆင်ထားပြီးကြွလာတဲ့မြတ်စွာဘုရားကိုတုရိယာတွေတီးမှုတ်ပြီးတော့ကြိုးဆိုတယ်အဲ့တော့တုရိယာနဲ့ပူဇော်တယ်ပရိသဟိသစတုဟိပရိဝုတောလောကနာယကောမဟောရကတဘဝနေနိတိတိပရမတရေပရိသတ်၄ပါးခြံရံပြီးတော့ ပရိမုဒ္ဒရာမြတ်စွာဘုရားဟာမဟောရကနဂါမင်းရဲ့ဖိမ့်မှန်ထဲမှာအကောင်းဆုံးနေရာပေါ်မှာထိုင်တော်မူတယ်တဲ့သရင်သုံးထိုင်နေတော်မူတယ်အနံဗဏံခာရဏီယံဘောဇနီယံသဘောဇနိသမဟာရဟံဝရံဝရံသပါရတိနာဂရသမဟာယတံချီမသောအချမ်းယံရှိတဲ့နဂါမင်းကြီးဟာတဲ့မြတ်စွာဘုရားကို ဆွမ်းကွမ်းအဖျော်ယမကာရီအလုံးတမိုးကြီးမားတဲ့အစာအာဟာရတွေကောင်းပြီကောင်းပြီဆိုတဲ့အရာတွေကိုဆက်ကလှူဒန်းနေတဲ့ဖုန်စိတ်တဝါနတန်ဗုဒ္ဓောပတ္တံဒောဝိတဝါယောနိတောအနုမောဒနိယံကာတိနာဂကညာမဟိတိကာဆွတ်ဆပ်ပြီးတဲ့အခါမှာ တပိတ်ကိုဆေးကြောပြီးမြတ်စွာဘုရားထိုင်းနေပြီတဲ့အခါမှာအနုမောဒနာတရားဟောတယ်ဖះဆွမ်းသားပြင်ဒီတိုင်းပဲဆွမ်းသားကြတယ်ဆွမ်းကပ်ကြတယ်ကပ်ပြီးရင်မြတ်စွာဘုရားသပိတ်ပါဆေးကြောပြီးတော့ထိုင်းနေအဲ့ဒီချိန်မှာတရားနာကြတယ်နော်အနုဘောရဏတရားအဲ့ဒီချိန်မှာဟောတယ်တဲ့အဲ့မြတ်စွာဘုရားတရားဟောတဲ့အခါဥပလဝဏရဲ့အလောင်းဖြစ်တဲ့ နာခကိညာကရသော်ဘုရားကိုတယုတတိနဲ့စိကပ်ပြီးတော့တရားနာခဲ့တယ်တပိညုံ ဖုန်လိတံဒိဋ္ဌဝနာဂကိညာမဟာယတံပတဏံသတ္ထုနော စိတ်တံသူနိဗ္ဗာန်စမာနတံမြတ်စွာဘုရားကိုဖူးတွေ့ရတဲ့အခါမှာမြတ်စွာဘုရားအပေါ်မှာအလုံးကိုချီညိုတဲ့စိတ်တဲ့ သူဟာဖူးမြင်နေတဲ့အလုံးကိုတရားတရားတွေတဖွာဖွာဖြစ်နေတယ်အဲ့ဒီချိန်မှာဖះကိုအလွန်ကြည်ညိုတဲ့စိတ်ဆန္ဒရှိတဲ့နာဂကင်ညာနဂါအမျိုးသမီးကိုမြတ်စွာဘုရားက စိတ်ဓာတ်ကိုသိပြီးတဲ့အခါမှာဘာလို့တုံဆိုရင်အဲ့ဒီနေရာမှာပဲ ပရိသတ်ထဲမြတ်စွာဘုရားရဲ့တပည့်ပရိသတ်တွေထဲမှာပါလာတဲ့တကိုးကြီးတဲ့ဘေကုဏီမတအုပ်ကိုတကိုးရာမှာထူးခြားတဲ့ပုဂ္ဂိုလ်ဖြစ်ပိဋကထဲမှာကြောညာလိုက်တာပေါ့နော်ပိဋကထဲမှာတင်မြောက်လိုက်တာအဲ့ဒီမှာမမင်္စစိတ်တမေပညာယဇလသုတ္တမနာမကောတဲ့ သူစိတ်ကိုသိပြီးတော့ဇလသုတ်တမနာမကောဆိုပထုမုဒ္ဒရာမြတ်စွာဘုရားကိုစကလုံးပြောင်းပြီးတော့ဇလသုတ်တရဇလသုတ်တမလို့ခေါ်တာပထုမဆိုတာလဲကြာပဲဇလဇဆိုတာလဲကြာပဲကြာရေထဲမှာပေါက်လို့ဇလဆိုတာရေစားဆိုတာပေါက်တာရေထဲမှာပေါက်တာကြာကိုဇလဇလို့ခေါ်တယ်ဇလကရေနော်ပထုမုဒ္ဒရာရဲ့ အသုံးလေးကိုဇလဆုတ်ဇလဆုတ်တမလို့နာမည်ပြောင်းလိုက်တာအဲ့ဒီနာမည်နဲ့ခေါ်လိုက်တာပေါ့နော်ဇလဆုတ်တမပဒုမုဒ္ဒရအမည်ရတဲ့မြတ်စွာဘုရားဟာဒီနဂါနာဂကင်ညာရဲ့စိတ်ကိုသိပြီးတော့အဲ့ဒီအချိန်မှာဘိက္ခုနီမကိုတကူပြခိုင်းနေပေါ့ပြခိုင်းပြီးတော့အဋ္ဌိအနေကာတသေးသည့် ဘိက္ခုနီတာဝိတာရတာပမောဒိတာဝေရသတာတထာရံဣဒမပြဝီအဲ့တော့မြတ်စွာဘုရားသူကိုယ်တိုင်တကူမပြပဲနဲ့ဘိက္ခုနီတေတဲကသူသမီးတော်တစ်ပါးကို တကူပြခိုင်းတယ်နဂါပရိသတ်ရဲ့အလယ်မှာတကူပြခိုင်းတော့အဲ့ဒီမျိုးသမီးကတကူမျိုးစုံဘိက္ခုနီမကတကူမျိုးစုံရဲရဲဝုံဝုံ တကူမျိုးစုံပြတယ်အဲ့လိုတကူမျိုးစုံပြတာကို ကိုယ်တိုင်ကြည့်လိုက်ရတဲ့နာဂကညာနဂမလေးဟာ အတ္တသတိအိမံအိဋ္ဌံသူမနံဣတရာယပိကထံဟောတိတာဝိရဣတိယသူဝိတာရတာ ကောင်းသောစိတ်ဓာတ်ရှိတဲ့ဘေကုဏီမှာပြတယ်ဒီတကိုကိုသူမြင်လိုက်ရတဲ့အခါမှာဒီလိုတကိုရမှာကျွမ်းကျင်တာဘာကြောင့်လဲသူဟာဘယ်အကြောင်းကြောင့်ဘယ်ကုသိုလ်ကြောင့်ခုလိုတကိုရကျွမ်းကျင်တာလဲလို့ဆိုတော့မြတ်စွာဘုရားဩရတမုခဒောစာတာထိတမမမဟိတိကာ မမနုတာတဏိကရာဣတိယသူဝိတာရတာသူဟာငါရဲ့ယင်ထဲကဖြစ်ပေါ်လာတဲ့တရားနှုတ်တော်ကထွက်ပေါ်ပြီးတော့ဟောတဲ့တရားကြောင့်မွေးဖွားလာတဲ့သမီးဖြစ်တယ်ပေါ့ဒါတင်စားပြီးသုံးလိုက်တာပေါ့တရားတော်ဟာမြတ်စွာဘုရားယင်ထဲမှာဖြစ်လာတယ်နှုတ်ကနေထုတ်ဖော်ပြီးတော့ဟောတဲ့တရားကိုမုခတောဇာတာနှုတ်ကဖြစ်လာတဲ့တရားအဲ့ဒီတရားကို ကြားနာရပြီးမြတ်စွာဘုရားရဲ့ဆုံးမတိုင်းလိုက်နာကျင့်သုံးလို့အခုလိုတကောအဋ္ဌိပတ်တွေရတယ်တကောပြတဲ့အရာမှာလိမ္မာကျွမ်းကျင်တာတဲ့အဲ့ဒါလို့မြတ်စွာဘုရားရဲ့နီလန်စနစ်အတိုင်းကြည်ကြကြိုးကိုအထုံးလို့တကူကြတကူရတယ်ဆိုတာကိုသိရတဲ့အခါမှာနာဂကိညာ နဂါမငဲ့လေးကဘုဒ္ဓတဝဆနံတုတ်တော်ဝါအေဝံပထေသဟံတရာအဟံပိတာရိတာဟောမိဣဋ္ဌိယသူဝိတာတရာအားကြတယ်အဲ့ဒီဘေကုဏီမလေးကိုအားကြတယ်တကောမျိုးမျိုးပြတာလို့သူလည်းပဲဒီဘေကုဏီမလေးလို့ဖြစ်ချင်တယ်အဟံပိတာရိတာဟောမိဣဋ္ဌိယသူဝိတာတရာ အခုလိုတကူရမှာဒိမကျွမ်းကျင်တဲ့ဘိက္ခုနီမဖြစ်ပြရစေပါလို့စိတ်ထဲမှာအဲ့လိုဆန္ဒဖြစ်လာတယ်ပမောဒိတာဟံသူဝနာပတ္ထေဥတ္တမမာနတာအနာဂတမိအတ္တနိဣရိတာဟောမိနာယကအိုရှင်တော်မြတ်ဖေဟာအလုံးကိုသူဝါမျက်ဝါသဖြစ်ပြီးတော့မြင့်မြတ်တဲ့စိတ်ထားနဲ့ နောက်အနာဂတ်မြတ်စွာဘုရားရဲ့သာသနာတော်မှာအခုလိုတကိုးပြနိုင်တဲ့ဘေကုဏီမျိုးဖြစ်ပြရစေပါလို့ဆုတောင်းခဲ့တာသူကနော်ဒါကြောင့်မို့သူကတကိုးရမှာထူးချွန်ခဲ့တာမဏိမယံမိပန္လင်ကေမန္တပံမိပပတ္တိအာနာပါနေနတပိတဝတတ္တံကလောကနာယကဒါကုသကုသလုပ်တဲ့အကြောင်းကိုပြောပြတယ် ရမယာနဲ့ပြုတ်လုထားတဲ့ပလင်အယောင်ဝါတွေတောက်ပနေတဲ့မန္တအတွင်းမှာတဲ့တန်ဃာတွေနဲ့တကွလော့ပြတ်စွာဘုရားသခင်ကိုရမယာကိုဆွမ်းကွမ်းလှူဒန်းပေးကမ်းခဲ့တယ်နာဂဏံဘဝရံပုပ္ပံအရုဏဏမဥပ္ပလံဝဏမေဣရိတံဟောတုပူဇေသိန်လောကနာယကအဲ့ဒါလို့ဘုရားကိုဆွမ်းကပ်ပြီးတဲ့အခါမှာ သူထူးထူးခြားခြားမလုပ်တော့ဆိုရင်အဲ့ဒီငကားပြေမှာပွင့်တဲ့ပန်းတွေထဲမှာကြာညိုပန်းလေးကအလွန်လှတယ်အဲ့ဒီငကားပြေမှာပွင့်တဲ့အရုဏဆိုတဲ့ကြာညိုပန်းလေးကိုရသော်ပြားကိုဆက်ကပ်ပြီးတော့ဝဏ္ဏမေဣရိတံဟောတုပူဇေသိန်လောကနာယကဒီကြာညိုပန်းလေးရဲ့အဆင်းရောင်တိုင်းသူ ဖြစ်ပြရစေပါလို့ ဆိုပြီးသူကဆူတောင်းတာအဲ့တော့ဆူတောင်းရင်ကတော့ရတယ်အသားမဲ့တဲ့လူတွေကအသားမဲ့အောင်မြဆူတောင်းခဲ့သလားတော့မသိဘူးဥပလဝဏကတော့ဒီကြာညူပန်းအစင်းဖြစ်တာသူဆူတောင်းခဲ့တာနော်အဲ့တော့ကိုဆူတောင်းရင်ရတယ်ဆိုတဲ့အတိတ်ပဲပေါ့ဒီကြာညူပန်းလေးလှူပြီးဒီကြာညူပန်းလေးလှူဖြစ်ပြရစေအဲ့တော့ဒီတန်တရားမှာလူတွေဟာအကြိုက်ကအမျိုးမျိုးကိုအကြိုက်မျိုးမျိုး ဒီဥပ္ပလဝဏအလောင်းပဲဥမာရဏဒီဖြစ်တာလဲသူပဲသူပဲထူးထူးဆန်းဆန်းနေဆူတောင်းတယ်နော်သူကတော်တော်စိတ်ကူကထူးထူးဆန်းဆန်းနေအဲ့ဒီမှာဝဏ္ဏမေဣရိတံဟောတုသူ့ဘဝမှာအခုလို့အရုဏကြာပန်းလေးကြာညိုပန်းလေးလူသူ့အသားရည်ဟာအဲ့ဒီလိုဖြစ်ပါစေမြတ်စွာဘုရားကိုကြာပန်းလေးလှူပြီးတော့ကြာပန်းအစဉ် ကြာညူပန်းကတော့မလှပါဘူးเนาะကြာညူပန်းကမလှပါဘူးညူမဲမဲနဲ့အာဖရိကတွေဗျာဒီလိုအသားမဲအောင်မြတ်ဆူတောင်းခဲ့တာတော့မသိဘူးအဲကျော်လေအာဖရိကတွေတော့မပြောတတ်ဘူးဥရောပကအဖြူမတွေကတော့မဲကျင်လို့မဲအောင်လုပ်နေကြတယ်မဲအောင်လုပ်မရတဲ့အခါဘာဖြစ်တော့ဆို အမဲအောင်စာကိုဝတ်ပြီးတော့အသားမဲအောင် လုပ်တာနော်ဟိုအမဲသမားလည်းဖြူကျင်တော့မာကတ်ချက်ဘယ်သူလဲအဲ့ဒီလူနာမည်မာကတ်ချက်ဆင်လားသူကတော့အဲ့ဒါဖြူကျင်တာနဲ့လောက်တာလေအလူဆိုတာကိုယ်ဆန္ဒကိုဖြည့်ဆည်းကြတာပဲဒါလူရဲ့သဘာဝပဲ မဲတဲ့လူကလည်းဖြူကျင်တယ်ဖြူတဲ့လူကလည်းမဲကျင်တယ်မဲကျင်တဲ့လူကဒီတိုင်းမဲမရတဲ့အခါကျတော့စာအနဲ့ရောင်စာကိုဝတ်ထားတဲ့အခါကျတော့အသားမဲသွားတာပေါ့အဲ့လိုလုပ်တာတွေ့ဘူးမိုက်ကယ်ဂျက်ဆင်တို့လိုဟာမျိုးမိုက်ကယ်ဂျက်ဆင်တို့လိုဟာမျိုးတွေသူကတော့ဖြူကျင်တယ်အဲ့တော့ဒီနာဂကညာမြို့သမီးကကြာညိုပန်းလေးကိုလှူပြီးတော့သူဟာလည်းပဲ ဒီအစင်းရောင်မျိုးသူရပါရစေလို့ဒီလိုဆုတောင်းတယ်အဲ့လိုဆုတောင်းကြောင့်တေနကမ္မေနသူကတေနစေရနာပဏိတိဟိစာစဟိတဝမနုတံတေဟံတာဝရိန္ဒမခိစ္ဆရာဒါသူစကြောင်းတွေကိုပြန်ပြောပြနေတာပါအဲ့ဒီတော့လုပ်ခဲ့တဲ့ကုသိုလ်ကောင်းမှုတွေစေရနာတွေဆုတောင်းနေကြောင်းတဲ့လူဘွားကကွယ်လွန်အိဆာရောက်သွားတဲ့အခါမှာတာဝရိန္ဒနတ်ပြည်ရောက်သွားပါတယ်တဲ့ တခါတာဝရိန္ဒနတ်ပြည်ကနေပြီးတော့ဆုတည်တဲ့အခါမှာလူပြည်ရောက်လာပြန်တယ်ပေါ့အဲ့ဒါကိုသူဆက်ပြောတာတတော်ဆုတာဟံမနုစေဥပပန္နတယံဘုနောဥပလေဟိပဋိသန္နံပိဏပါဒမထသဟံတာဝရိန္ဒနတ်ပြည်ကတည်သွားပြီးတော့လူပြန်ဖြစ်လာတယ်အဲ့လူပြန်ဖြစ်တဲ့အခါမှာတဲ့ ဒီပိစိကဗုဒ္ဓအရှင်မြတ်ကိုဆွမ်းလောင်းတယ်ဆွမ်းလှူတယ်ဆွမ်းလှူတဲ့အခါမှာတောထဲမှာဆိုတော့အဲ့ဒီကြာညိုပန်းလေးအုပ်ပြီးတော့လှူတယ်သူကကြာပန်းတော့ကြိုက်တယ်နဲ့တူတယ်အဲ့ဒီကြာညိုပန်းလေးအုပ်ပြီးတော့လှူခဲ့တယ်အဲ့ဒါလို့လူဟာစိတ်ဝင်စားလို့ရှိရင်ဘဝတန်တရားမှာလည်းပဲစိတ်ဝင်စားမှုတွေကရှိတတ်တယ်အဲ့တော့ခုတည်းကနေပြီးတော့ အကောင်းဆုံးဖြစ်အောင်စိတ်ဝင်စားထားရင်ကောင်းတယ်မကောင်းတာကြိုက်တဲ့လူကလည်းအကောင်းပြောင်းပြီးတော့ကြိုက်ပေါ့ဒါမှအဲ့လိုမဟုတ်လို့ရှိရင်မကောင်းတာစိတ်ဝင်စားရင်မကောင်းတာကြီးရတတ်တယ်ပေါ့နော်ဟိုဘုန်းကြီးတို့အားလို့မကောင်းတာရတယ်ဆိုပါပြောလိုက်တော့ဘုန်းကြီးကလက်ပံကောင်းဘုန်းကြီးလက်ပံကောင်းချေဟင်းလေးနဲ့ဆွန့်ကတ်တဲ့အခါကျဒီနေ့လက်ပံကောင်းချေဟင်းကြောင့်ဆွန့်ဖုံးပြီလို့ကောင်းလိုက်တာလို့ပြောတော့ အဲ့ဒီဒကမရဲ့နေတိုင်းလက်ပတ်ကောင်းလေးကြီးပဲချက်ကပ်အဲ့ဒီဇလန်းလည်းရှိသေးတယ်နောက်အဲ့ဒီရွာမီးလောင်သွားတဲ့အခါကျဘုန်းကြီးကငါတော့ဝုတ်ကျွတ်ပြီဒီအိမ်မီးတဲ့ပါသွားတော့လက်ပတ်ကောင်းလေးလည်းပါသွားမယ်ဆိုနောက်ရကျတော့ဆုံးမွဲကြည့်လိုက်တော့လက်ပတ်ကောင်းဟင်းကရောက်လာအရှင်ဘုရားကြိုက်တယ်ဆိုလို့ဘာပစ္စည်းမှမရကျင်နေပါစေလက်ပတ်ကောင်းထုတ်တော့ဆွဲလာခဲ့တယ်ဆိုအဲ့လက်ပတ်ကောင်းဝုတ်မကျွတ်ဘူးဆိုတာကြားဘူးတယ်နော် ဘဝမှာအဲ့ဒါမျိုးတွေဖြစ်တတ်တယ်အဲကြိုက်တယ်ဆိုရင်လည်းကောင်းတာရွေးကြိုက်ထားတာကောင်းတယ်အဲ့တော့ပုဗ္ဗလဝန္ဒထေရီမကသူ့ရဲ့ဘဝဆက်ကြောင်းတွေကိုအခုလိုနောက်ဆုံးအချိန်မှာပါရမီဘဝတွေကိုတင်ပြလျှောက်ထားတာ ဖြစ်တယ်သူဇလန်းကလည်းတော်တော်ရှည်တယ်ဆိုတော့သုံးရက်လောက်တော့ဟောရမယ်နဲ့တူတယ်ဥပ္ပလဝန္ဒထေရီမရဲ့ဇလန်းကဒီကနေ့တော့ ဒီနာပဲတခန်းရပ်ပြီးတော့နောက်ရက်ကျမှဆက်ပြီးတော့ဟောမှာပဲတရားချက်ခင်သူတော်စင်ပြိဿအပေါင်းတို့ဘဝတန်တရားကြုံကြိုက်တဲ့အခါမှာကုသိုလ်ပြုတဲ့လဲလဲရှိတယ်အကုသိုလ်လုပ်တဲ့လဲလဲရှိတယ်လူတွေဟာတန်တရားမှာစုံကြီးဆန်ကြီးအခါအားလျော်စွာကောင်းတာလဲလို့ဆိုတာလဲလို့အဲ့ဒါလိုဖြစ်တတ်တော့အကောင်းတွေကြီးပြုလုပ်တဲ့ပုဂ္ဂိုလ်ဟာအကောင်းတဲ့ဘဝတွေမှာ ဆက်တိုက်ဖြစ်ကြတယ်မကောင်းတာလုပ်ပြီးလို့ရှိရင်တန်တရားထဲမှာမကောင်းတဲ့ဘဝရောက်သွားသေးတယ်အဲ့ဒါကြောင့်မို့အထူးသတိပြုရမှာတော့ကိုသိရတဲ့ဘဝမှာကောင်းတဲ့အရာကိုသာလဲကြိုးစားပြီးတော့စိတ်ဝင်စားပြီး ကောင်းတဲ့ကုသိုလ်ကောင်းမှုတွေကိုကြိုးစားအထောက်ကြမှာ ဖြစ်တယ်လို့ကိုစီကိုစီတတိထားပြီးကြိုးစားအထောက်နိုင်ကြပါစေအာရုံသာ